အခန်းကြီး73အငယ်1မှ3ထိုနေ့ရက်ကာလ၌မောရှေ၏ပညတ်တိကျမ်းစာကို လူများရှေ့မှဖတ်ရွတ်သောအခါအာမုံအမျိုးသားနှင့် မောဘအမျိုးသားသည်ဘုရားသခင်၏ပရိသတ်တော်ထဲသို့ဝင်ရသောအခွင့်အစင်မရှိဟု တွေ့ကြ၏အကြောင်းမူကားသူတို့သည်ဣဂရေလအမျိုးသားတို့ကိုလှုပ်ကြွေးခြင်းကမကြိုဆိုကျိန်ဆဲစေခြင်းက ဘာလံကိုငှားကြ၏တို့ရတွင်ငါတို့၏ဖျားသခင်သည်ကျိန်ဆဲသောစကားကို ကောင်းချီးပေးသော စကားဖြစ်စေတော်မူ၏ထိုတရားကိုကြားသောအခါအမျိုးမစစ်သောသူရှိသမျှတို့ကိုဣဒရေလအမျိုးမှပယ်ရှားကြ၏အငယ်လေးမှကိုအရင်တခါငါတို့ဖျားသခင်၏အိမ်တော်ပြင်ခန်းကို အုပ်သောယေဘရဟိဧလျာရှိသည်တောဘီနှင့် ပေါက်ဖော်တော်သည်ဖြစ်၍ဘောဇဉ်ပူဇော်တကာနန္တာပေါင်းတစားမျိုးကို၎င်းပညာတော်အတိုင်းလေဝိသားတည်ခြင်းတဲ့တကားဆောင်တို့အားပေးရသောဆန်စပါစပြည့်ရီစီဆယ်ဖို့တဖို့ကို၎င်းယေဘရဟိတ်တို့အားလှူရသော အလှူတို့ကို၎င်းတူထားမြဲရှိသော အခန်းကြီးကိုတောပြီးအဖို့ပြင်ဆင်၏ ထိုကာလပတ်လုံးငါသည်ယေရုရှလင်မြို့၌မရှိ။ဘာဘူးလုံရှင်ပြင်အာတစီရစ်နန်းဆန်32နှစ်တွင် အထံတော်သို့တွားရ၏။အင်တန်ကာလကြာပြီးမှ ရှင်ပြင်ထံတော်၌အခွင့်ရ၍ယေရုရှလင်မြို့သို့ရောက်သောအခါအေလီယာရှိသည်ဘုရားသခင်အိမ်တော်တိုင်းတဲမှအခန်းကိုတောပြီးအဖို့ပြင်ဆင်၍ဒုစရိုက်ပြုကြောင်းကိုငါကြားသိရ၏ ထိုအခါငါသည်အလွန်နာကျင်သောစိတ်ရှိ၍တောပိဥ္စာ ပရိကံရှိသည်များကို အခန်းထဲကထုတ်ပြီးမှအခန်းများကို စင်ကြယ်စေခြင်းငှာစီရင်၍တဖန်ဖျားသခင်ဤအိမ်တော်တစားများဘောဇင်ပူဇော်တကာနန္ဒာဘောင်းကိုဆောင်ခဲ့၍တူထား၏အငယ်၁၀မှ၁၄အမှုတော်ဆောင်လေဝိသား တီချင်းတဲ့တို့သည်အတီးအတီးမိမိတို့လေယာသို့ ပြေးသွားကြသည်ကိုငါထောက်၍သူတို့ခံအပ်သောစားစရာရိတ်ခါကို မခံမရကြောင်းကိုငါရိပ်မိလျက်ဘုရားသခင်၏အိမ်တော်ကို အပေကြောင့်ဆွပစ်ကြသည်ဟု မင်းတို့ကိုအပြစ်တင်၍လေဝိသားတို့ကို စုဝေးစေပြီးမှသူတို့နေရာ၌ခံထားပြန်၏ထိုအခါယူဒလူအပေါင်းတို့သည်ဆန်စပါစပြည့်ရည် စီဆယ်ဖို့တဖို့ကိုဘန္တာတော်တိုက်သေးသို့ဆောင်ခဲ့ပြန်ကြ၏ယေပရောဟိတ်ရှေလမိကျန်တဇာတုလေဝိသားဘေဒယသူနောက်မတနိသားဖြစ်သောဇကုရဤသားဟာနန်တို့ကိုဘန္တာတော်တိုက်ဆိုးအရာ၌ငါခံထား၏ထိုသူတို့သည်တစ္ဆာဆောင်ခြင်းအတရေရှိသည်ဖြစ်၍အမျိုးသားချင်းတို့အားဝေဖန်ရကြ၏ ။အိုအကျွန်ုပ်၏ဘုရားသခင်၊ထိုအမှုကြောင့်အကျွန်ုပ်ကို အောက်မေ့တော်မူပါ။အကျွန်ုပ်၏ဘုရားသခင့်အိမ်တော်အဘို့၊အိမ်တော်အမှုစောင့်ခြင်းအဘို့အကျွန်ုပ်ပြုသောကျေးဇူးကိုချေတော်မမူပါနှင့်။ထိုကာလ၊ယုဒပြည်မှာအချို့တို့သည် ဥပုသ်နေ့၌စပျစ်သီးကိုနယ်လျက်၊ကောက်လှိုင်းကိုသွင်းလျက်၊မြည်းပေါ်မှာဝန်ကိုတင်လျက်လုပ်ဆောင်ကြသည်ကို၎င်း ဥပုပ်နေ့၌စပြည့်ရည်စပြည့်သည်သင်မောတဖန်သည်အဆရှိသည်တို့ကို တင်၍ယေရုရှလင်မြို့သို့ဆောင်ခဲ့ကြသည်ကို၎င်းငာမြင်၍ဤမည်သောနေ့ရ၌သာ စားစရာများကိုရောင်းအပ်သည်ဟု သူတို့အားကြားပြော၏ထိုအရ၌နေသောတုရုမြို့သားတို့သည်လည်းငါအဆရှိသည်တို့ကိုယေရုရှလင်မြို့သို့ ဆောင်ခဲ့၍ဥပုပ်နေ့၌ယူဒအမျိုးသားတို့အား ရောင်းတတ်ကြ၏ထိုအခါငါကတင်တို့သည် ဥပုံနေကိုဖျက်၍ပြုသောဒုစရိုက်ကားအဘယ်သို့နည်းဘိုးဘေးတို့သည် ထိုတို့ပြုသောကြောင့်ဤမြတ်လောက်ကြီးစွာသောဆင်းရဲခြင်းကိုငါတို့၌၎င်းဤမြို့၌၎င်းဖျားသခင်ရောက်စေတော်မူသည် မဟုတ်လောတင်တို့သည် ဥပုံနေကိုဖျက်သောအဖျင်တာ၍ပြင်းစွာသော အမျက်တော်ကို ဣသရေလအမျိုး၌ရောက်စေဦးမည်လောဟုယုဒမှူးမတ်တို့ကို အပြစ်တင်လျက်၊အဘိတ်နေ့တွင် နေရောင်ကွယ်၍ဥပုသ်နေ့လွန်သည်တိုင်အောင်၊ယေရုရှလင်မြို့တံခါးတို့ကို ပိတ်ထားရမည်အကြောင်းစီရင်၍၊ဥပုသ်နေ့၌ဝန်များကိုမြို့ထဲသို့မသွင်းစေခြင်းငှါ၊မိမိကျွန်အချို့တို့ကိုတံခါးတို့၌ခန့်ထား၏။ထိုနောက်ကုန်သည်များ၊ဥစ္စာမျိုးကို ရောင်းသော သူများတို့သည် ယေရုရှလင်မြို့ပြင်မှာတခါနခါအိတ်ကြ၏ငါကလည်းမြို့ရိုးပတ်လည်၌အဘယ်ကြောင့်အိတ်ကြသနည်းနောက်တဖန်လာ၍အိတ်လျင်ဖန်စီမည်ဟု သူတို့အားတတိပေး၏ထိုအခါမှစ၍ဥပုံနေ့တွင် မလာဘဲနေကြ၏လေဝိသားတို့သည်လည်းဥပုံနေ့ကိုတန်ရှင်းစေခြင်းငှာစင်ကြယ်သောကိုနှင့်လာ၍တကားတို့ကိုဆောင်ရမည်အကြောင်းငါမှားထား၏ ။အိုအကျွန်ုပ်၏ဘုရားသခင်၊ထိုအမှုကြောင့်အကျွန်ုပ်ကိုအောက်မေ့တော်မူပါ။ကရုဏာတော်များပြားသည်အတိုင်းအကျွန်ုပ်ကိုကယ်မသနားတော်မူပါ။23ထိုကာလ၊အာဇုတ်အမျိုး၊အမ္မုန်အမျိုး၊မောဘအမျိုးသမီးနှင့်စုံဘက်သောယုဒလူအချို့တို့ကိုငါမြင်၏။သူတို့သားသမီးတို့သည်ယုဒစကားကိုမပြောတတ် ၊အာစုပ်စကားတဝက်အစရှိသောအသီးအသီးဘာသာစကားကို ပြောတတ်ကြ၏။သူတို့ကိုငါအပြစ်တင်၍ကဲ့ရဲ့၏။အချို့တို့ကိုရိုက်လျက်၊ဆံပင်နှုတ်လျက်ဒဏ်ပေး၍၊သင်တို့သည် ကိုယ်သမီးတို့ကို ပြည်သားတို့အားမပေးစားရ။ပြည်သားသမီးတို့ကို ကိုယ်သားတို့အဘို့မသိမ်းမယူရ။ဣသရေလရှင်ဘုရင်ရှောလမုန်သည်ထိုသို့ပြု၍ပြစ်မှားရာရောက်သည်မဟုတ်လော အတိုင်းတိုင်းအပြည်ပြည်၌သူနှင့်တူသော ရှင်ဘုရင်မရှိဣဒေလရှင်ဘုရင်အရာ၌ဘုရားသခင်ခန့်ထားသည့်တိုင်အောင်စိတ်တော်နှင့် တွေ့သောသူဖြစ်တော်လေတပါမျိုးသားမိမတို့သည်ပြမှားစီသည်တကားငါတို့သည်တင်တို့စကားကိုနားထောင်၍တပါမျိုးသားမိမတို့နှင့်စုံဖက်သဖြင့်ဤမြလောက်ကြီးသောဒုစရိုက်ကိုပြုလျက်ငါတို့၏ဘုရားသခင်ကို ပြင့်မှားရမည်လောဟု ဘုရားသခင်ကို တိုင်တည်၍သူတို့ကိုကျိန်ဆိုစေ၏။ယဇ်ပုရောဟိတ်မင်းဧလျာရှိပ်သားယောယဒ၏သားတယောက်သည်ဟောရနိလူ၊သမ္ဘာလသမက်ဖြစ်သောကြောင့်၊သူ့ကိုငါနှင်ထုတ်၏။အိုအကျွန်ုပ်၏ဘုရားသခင်၊သူတို့သည်ယဇ်ပုရောဟိတ်အရာကို၎င်း၊ယဇ်ပုရောဟိတ်၊လေဝိသားတို့နှင့်ဖွဲ့သော ပရိညင်တော်ကို၎င်းရှုံချသောကြောင့်သူတို့ကို မှတ်တော်မူပါ ထိုတို့ယူဒအမျိုးသားတို့ကိုဓမ္မအမျိုးသားအပေါင်းတို့နှင့်ကင်းစင်စေပြီးမှယေပရောဟိတ်နှင့်လေဝိသားတို့ကိုအတီးအတီးမိမိတို့ အမှုဆောင်ရသည့်အတိုင်းငါခန့်ထား၍ချင်းချက်သောအချိန်၌ထင်းပူဇော်တကာနှင့်အဝူတီသောအတီးကို ပူဇော်စေခြင်းငါစီရင်၏။အိုကျွန်ုပ်၏ဖျားသခင်ယေရှု ပြုပါမည်အကြောင်းအကျွန်ုပ်ကိုအောက်မေ့တော်မူပါ။နေဟမိမှတ်စာပြီး၏။